သီလအကြောင်းလေးတွေပြောတာ၃ရက်လောက်ရှိတော့ပါပြီသီလကိုလေးဖားပြီးတော့ပြောရတာကတော့တရားအထုတ်ရာမှာသီလဟာသိအရေးကြီးပါတယ်သီလဟာကုသိုလ်တရားတွေရဲ့အဥအစပဲ အပြည့်ကင်းဆိုင်ရှင်းသောအပြုကိုကုသိုလ်တရားမှလည်းများရဲ့အစပိုင်းတနည်းအားဖြင့်လည်းပဲခံတွင်းနဲ့တူရတယ်ဆိုပါတယ်ခံတွင်းပဲတက္ကပေါက်နဲ့လည်းတူတယ်လို့ဆိုပါတယ်ကုသိုလ်တရားတွေရဲ့အဥအစအချုပ်ချာပဓာနာလို့လည်းဆိုပါတယ် အောင်လည်းလေးထားပြီးတော့ပြောပါတယ်။သီလလေးစားတဲ့ပုဂ္ဂိုလ်တွေလည်းပဲသီလဆောင်ရင်းရောက်ရနိုင်တဲ့အကျိုးလေးတွေထိုက်တန်ရပေါ်ပြပြီးတော့သီလကိုယူတည်ပြီးထိမ့်ဆိုင်အောင်လို့ပြောရတာပါ။သီလမစင်ကြယ်လို့ရှိရင်ဘယ်လောက်ပဲတရားကြီးအထုတ်ထုတ်တမန်ကြီးလည်းရမှာမဟုတ်ဘူး။ပညာလည်းရှင်းမှာမဟုတ်ဘူး သီလတိခါတော့မှပြည့်နေပြီဆိုတော့သီလတိခါအခြေခံပြီးတော့သမာဓိတိခါပညာတိခါတွေရတယ်ဆိုတော့အခြေခံသီလမရှိဘူးဆိုလို့ရှိရင်ဟိုဟာဒီလည်းပဲညှို့လင်းချက်မရှိတော့ပါဘူး။ဒါကြောင့်အလေးထားပြီးတော့ပြောနေရပါတယ်ဒီဟာ။မနေ့ကငါးပါးသီလနေပြီးတော့အာဇီဝထောကသီလ ဒါကလိုးကြောင်လေးဆောင်ခဲ့ရတဲ့သီလပါရှစ်ပါးသီလရှစ်ပါးသီလနေပြီးတော့လူတွေအများဆုံးဆောင်ရင်လားကဟထဆယ်ပါးသီလပါလိုးကြောင်လေးဆောင်ခဲ့တာပါဒါတော့၅ပါးသီလ၆တရားနဲ့မကျေနပ်တော့ ခုနတစ်သေးသားလေးဟာတက်တက်ဆိုးပြီးတော့ပါကျင့်နေကျင့်သုံးနိုင်ပါသေးတယ်လို့မိတဲ့အခါဆေဘာတိလထောက်တူပါတဲ့ဆေဘာတိလယူပါတယ်ဆေဘာဆိုတာကတော့ဖြစ်ပါတဲ့ကအဲ ခုနှစ်ခုမြောက်သိခါဘုသိစကိကသိခါဘုပေါ့အဲတတိယသိခါဘုကတော့သဘာဝစီလာကသမိတိဝိသသရနေရာမှာအပ္ပမစရိယထည့်လိုက်တာဟုတ်လားကိုယ်မပိုင်ဆိုင်တဲ့ကာမဂုဏ်တွေမှောက်သွားခြင်းမှကျင်းတဲ့သိခါဘုရားတွေမှာကာမဂုဏ်ကိစ္စဆရာရှောင်ခြင်းက ရှိဘတိလတော့ဘုဆေဘတိလရောက်တဲ့အခါကျတော့ကိုယ်ပိုင်ရဲ့ဟာကိုရှောင်ထားတာသူကသာပြီးတော့မြင်ရပါတော့အထူးသဖြင့်အခုလိုစိတ်ကံနဲ့မလားပေါ်တိုင်းအာယုံကိုမလွတ်တော့ဆင်းရဲစွာရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့အချင်းချင်းရုံးကြီးအဖို့ဆိုရင်တော့ရှိဘတိလတော့ဘုဆေဘတိလအကောင်းဆုံးပါ အများကြီးအထောက်အကူပြုပါတယ်သူကဓမ္မစရိယအိဋ္ဌဘုကအများကြီးအထောက်အကူပြုတယ်ဒါတော့၆ခုမြောက်အဲ၅ခုခုနှစ်ခုမြောက်အိဋ္ဌဘုကိုပေါ့ကတ်စုတိမုံကိုခေါ်တဲ့အကျော်ပါလိုက်သားရဲ့အခုခေတ်တော့အမှုပညာခေါ်တော့ပါတယ်ဒါ လှကျင်ရင်ဒီနည်းရောကိုရှင်းပါမှာသိခါကိုတစ်ခုအနေနဲ့ပဲယူထားပါတယ်ဆယ်ပါးရောက်တဲ့အခါကျတော့နှစ်ခုခွဲလိုက်တယ်ကာစုတိမုတ်ဖို့ရှိရှိနားထောင်ရင်းမှရှောင်ခြင်းရင်းပြီးတော့ဉာဏ်ရင်းရတဲ့အစတင်ရင်းမှရှောင်ခြင်းရင်းဆိုတော့ဒီခါကိုတစ်ခုခွဲတော့ပါတယ် 7ပါးနေပြီးတော့သိက္ခာပုဒ်တစ်ခုကိုတစ်ခုဖွဲ့လိုက်တော့9ပါးဖြစ်သွားတယ်။ဥက္ကလဘောဓနာကပါပြီးသွားပါပြီခုန။အဲနောက်ဆုံးကတော့ရွှေငွေပေါ့လေ။ပြီးတော့ပိုက်ဆံဒါရီကိုင်ဆံတာယာခြင်းမှရှောက်ခြင်းရေးဆိုတာပါလေ။အဲဒါတွေဆက်လိုက်တော့10ပါးဖြစ်သွားပါတယ်။ အရေးအတွက်သာတိုးလာပြီမယ်လို့အရေးအတွက်အစ်စ်ကတော့တစ်ခုပါပဲအရှင်ကိုသင်္ကန်းပစံတိုင်ခံသာယာခြင်းဟောဆောက်ကျင်တာတစ်ခုပဲတိုးပါတယ်တနည်းအားဖြင့်၈ပါး၈ပါးပါပဲသိက္ခာကိုတစ်ခုကိုနှစ်ခုခွဲလိုက်တော့ကိုယ်ကနေပြီးတော့နောက်တစ်ခုထပ်ထည့်လိုက်သာပါပဲအဲ့ဒီက ဝိကာလဘောဓနာသိခါကိုနေလွဲခါမစားတာအပျော်ပါမလိုက်စားတာအလှမပြင်းတာရှင်ဝေခြင်းကမကြိုက်ခန္ဓာပေါ့လေဒီသိခါကိုဒီကတော့အမှွန်းတူနေပါပဲတတ်ဖို့ခုံသိက္ခာစရကာမဟုသို့မဟုတ်လေထုံဟုလေဟုဝိသဝတောက်ရှုဟု ဒါတွေကစိတ်အရေးကြီးတဲ့စိတ်ထားဖို့ဒီပါဒီပါတော့ဇာတိဟာတွေကအမှုလင်နေတယ်အဲဒီအမှုလင်တွေအပေါ်ဆောက်တရားတွေအတွက်ရနိုင်တဲ့အကျိုးလေးတွေတော့နည်းနည်းချုပ်ပြီးတော့ပြောပါမယ်တခုချင်းတစ်ခုချင်းရှင်းလင်းကြမယ်ဆိုလို့ရှိရင်အချိန်တော်တော်ကြီးရပါပါပဲနောက်အကြောင်းယူတဲ့ခါကျမှခွန်းနေသိခါဝလေးတခုချင်းတစ်ခုချင်း ရနိုင်တဲ့အကျိုးလေးတွေအခွင့်အရေးလို့ရှိရင်ရှင်းပြပါဦးမယ်ရှိပါဒုလဆေဝဒုလမှာကမ္မနိမိတ်ခါသလာအစာအပြမစရိယတိခါကိုထိန်းရအောင်ကိုပိုင်တဲ့ဟာတော်မှာရှောင်ထားတယ်ဆိုတော့စေစားရှိလို့ရှိရင်သူတော်ကောင်းရှိဝင်နေတာပဲအထူးလို့ရှိရင် အခုလိုကမ္မသနာနိဝရဏတရားတွေခေါင်းပွားအောင်လို့တပြေးပြေးအားနေပြီးတော့နောက်ဆုံးတတ်နိုင်လို့ရှိရင်ကိုယ်မပိုင်မဆိုင်တဲ့ကမ္မကိစ္စတွေပါပေါ့လေဘယ်တော့အခါမှအဲကျွလို့လို့တဲ့စိတ်မရှိပြတ်သွားတဲ့အဖြစ်ပေါ့လေအဲဒီဆိုလို့ရှိရင်ပါပြီးတော့ကောင်းလာပါ အရှင်းဘာမှမရှိတော့ဘူးဆိုလို့ရှိရင်တော့လာခံကြပါပဲမရှိတာပါပဲသောတာပန်မှာတော့အပေကြနိုင်တော့တဲ့ကမိသန္တဒါတွေကတော့ရှင်းထန်နေတာတွေကတော့မရှိတော့ပါဘူးဟိုကိုမပိုင်မဆိုင်တဲ့အဲမိစ္ဆာစရာမှုတွေဟာတော့ဒါတွေတော့မရှိတော့ဘူးကိုပိုင်တဲ့အပေါ်မှာတော့သောတာပန်တက္ကရာကံကြည့်ရလို့ရှိပါသေးတယ်သမား သို့သောအခုလိုတရားထုဆဲမှာတော့သောတာပန်လို့သက္ကရာကလို့စိတ်နာကလို့စိတ်ထားပြီးတော့ဗောလေဒီဘက်ကအတတ်နိုင်ဆုံးခေါ်ပါအောင်အဲ့ဒီဒီစိတ်အဲ့အာယုန်ကြီးစိတ်ရောက်ရအောင်ဆိုပြီးတော့ရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်ကြီးဒီရဆောင်ထားတာဟာသိပြီးတော့အကျိုးကျေးဇူးရှိပါတယ်တော့ ဝိကလဘောဓနာသိက္ခာပုဒ်မှာဝိကာလအယနေမှုတဲ့ဆန္ဒနာရနေပြီးတော့ညီပိုင်းနောက်လေအာယုတ်တက်တဲ့အရှိပေါ်ဤကျွန်းအဲဒီကျွန်းမှာဆိုလို့ရှိရင်သမင်းဟင်းလေရာမြမာဒီဆိုလို့ရှိရင်ကွမ်းစေးလက်ဖက်ပေါ်လေလက်ဖက်ရတောက်တာ မုတ်မျိုးစုံတီတီမျိုးစုံစားတာပါလေခမင်းနင်းနေမဟုတ်ဘူးအဲ့ဒါကြီးအဲ့ဒါကြီးမစားရပါဘူးဒါကြီးရှောင်ရပါလေဟုတ်ဒါတကယ်လို့စားလို့ရှိရင်တော့အဲအဆက်တဲ့ဘုရားခွင့်ပြုထားတဲ့ဖြိုရည်ပေါ့လေအတိရည်အတိရည်ရည်နေရွတ်ဆိုပြီးတော့ ချုပ်ရဖြစ်နေတောက်နေပါတယ်တော့အခုဒီကလုတ်ပြီးနေတာလည်းပဲအဆက်တဲ့ချုပ်ရတွေပါပဲဒီလိုပါပဲဒီဒီတိုင်းတော့မရပါဘူးခွင့်ပြုထားတဲ့ဒီဒီတွေကရပါတယ်တကယ်လို့နာမကျန်ဖြစ်ပြီဆိုလို့ရှိရင်လည်းပဲသတိဝတ္ထုတို့တကယ်တို့အကြတို့အစရှိတဲ့ဒီလိုအရာဝတ္ထုတွေ အဲ့ဒါဒီလည်းပဲစီဝဲနေမှာလည်းတော့အားနည်းလို့ရှိရင်လည်းသူတို့သူတို့ပါလို့ဒါဒီဝဲကအစာရောဂါဒီရောဂါရှိလို့ရှိရင်လည်းစီဝဲနေပါလေအဲ့ဒီစားတော့ခြင်းကြောင့်ဒီလာကတော့မပြတ်ပါဘူးသူကတော့နေမလွဲခင်အကျက်ပါတော့ပါပဲစားစားကူစိတ်နှိမ့်တဲ့အစာကြီးစားလို့ဖြစ်တာပါပဲ လျှိုရည်ကိုတော့အပုံလေးအဖတ်တွေမပါအောင်သန့်သန့်ရှင်းရှင်းစစ်ပြီးမှတော့ကောင်းပါလေအမုံဖတ်ပါသွားလို့ရှိရင်တော့စိတ်ခါဘူးမကျိုးတော့လည်းပဲစိတ်ခါဘူးတော့ညှိုးနိုင်ပါလေတော့အဲဒါလည်းဒီခါဘူးပါပဲဒီနေရာဌာနမှာညစာမစားကြရင်အကျိုးလေးတွေတော့ သိနာလည်းခါကိုလိုပါတယ်တချို့လည်းပဲညသာမစားတဲ့အတွက်ရှောင်တဲ့အတွက်ရနိုင်တဲ့အကျိုးတွေကပါပါလေလို့ဒီလိုလည်းဝိကြံမြင်ရတာရှိပါတယ်ဒီဝိကလဘောဇနာသိခါကိုအရာညမစားပဲနဲ့ရှင်းရင်းဟာပါကျိုးရှိတယ်လို့မေးလို့ရှိရင်အဲသံဃာသံဃာခံရင်းကိုပဲစာချောင်ရင်းကိုပဲ ကိုယ်ဆောင်ပြီးကိုယ်ဆောင်ပြီးကြည့်နေလို့ဆိုသလားဆိုတာပေါ့လေဒီလိုမျိုးကြောင့်များရပါတယ်ညစာမစားပဲရှောင်ကျင်ခြင်းဟာအင်္ဂါ၈ပါးရှိတဲ့သုံးပုံအင်္ဂါ၁၀ပါးရှိတဲ့ဒီလာတွေကဥပုသ်ဒီလာတဲ့ဘာဝင်တစ်ခုပါပဲအင်္ဂါရတစ်ခုပါပဲဒီကတော့ညစာစားရုံနဲ့တော့ဥပုသ်လို့ဆိုနိုင်ပါဘူးဥပဒ္ဒသလို့ဆိုနိုင်ပါဘူး ဒီမြတ်စွာဘုရားဟာရှင်ပါတိကလည်းမှာအပေါ်ပါဆုံးအပေါ်ဆုံးအကျင့်ညာတာဖြစ်ပါတယ်ဒီဒီလာရဲ့ရည်ချက်ကအကျိုးကတော့စိတ်စိတ်ကလဲပြီးတော့တရားအာယုပြုရတရားထုတ်လို့ရအချိန်များများရခြင်းနှစ်လောကီအာယုကံကုန်လို့စိတ်မွေစားအောင် စိတ်မဝင်စားမိရအောင်ပေါ့လေ။ချုပ်ကြည့်ကြီးပြစ်နိုင်ခြင်းပေါ့လေ။ချုပ်ကြည့်ပြစ်နိုင်ခြင်းဆိုတာပေါ့လေ။စိတ်အကျိုးလေးတွေရပါလား။နည်းနည်းလေးပေါ်လျောင်းရှင်းပြပါဦးမယ်။ညစာစားဖို့ဖြစ်ရပြုရလိုအပ်ရတဲ့ကိစ္စဝါဝါဟာသမဏကိုများပြပါတယ်။ ဒီလိုမျိုးအဲလုတ်တိုင်းအဲလုတ်တိုင်းစားတော့တဲ့နေရာမှာအချိန်တွဲမှာပေါ့လေအခုလိုစေဖြစ်တိုင်းမပြပေါ်ရင်းမပြပေါ့လေစက္ကန့်တိုင်းရှုမှတ်နေရတဲ့အလုပ်ကိုအောင်ပြုဖို့ရပါလို့အချိန်မရနိုင်ပါဘူး။အခုခါဟို အများဆောက်ယူမျိုးမဟုတ်ဘူးပေါ့လေ။များဆောက်ယူမျိုးဆိုတာကတော့ဒီလားဆောက်တယ်ဆိုပြီးတာပါပဲ။ကြားဒီပါဒီအထုတ်တာမျိုးဒီလိုမရှိပါဘူး။အခုဓမ္မဒီလားကိုဆောက်တူပြီးတော့ပေါ်တယ်မပြရှိမှနေရတဲ့ပုံကိုဆိုရဆိုရင်ညစာတဲ့အချိန်ကြီးအများကြီးတွေ့ရတဲ့အချိန်အချိန်ကြီးရောက်တော့ပါပါပါတကယ်အဲစောင့်ကြည့်ရပါကတော့ဓမ္မအချိန်များများရပါမယ် ဒီတော့ပြည့်စုံပြီးတော့အချိန်ရရရဖို့ပဲရတာအတွက်အချိန်အဲအချိန်မပေးတော့ဘဲနဲ့ပေါ့လေအထုရတဲ့အချိန်အများကြီးဖြစ်နိုင်ပါတယ်တော့အဲဒီအကျိုးလေးရပါတယ်ဒါပြင်ကဘာရရကလူများထုံးစံကဟာထုံးစံမှာ နာနဲ့စာနဲ့ညစာရဆိုလို့ရှိရင်နာနဲ့စာကိုသိတော့ဘယ်လိုပဲစီမံပြီးတော့စာကြပေါက်ကြတဲ့အလေးထားရှိပါတယ်။ညစာကိုတော့အထုတလဲစီမံစားတော့ကြပါတယ်။ဒိနာဆိုတာဘာလို့အထုတလဲဥက္ကလာဟိုတယ်တို့စားပွဲရုံတို့ဟောတဲ့ဓာတ်တွေတပုတ်များများပြီးတော့စာကြတော့ကြတာရှိပါတယ်။ အဲ့ဒီလိုညစာကူမှအထူးတလဲဟောဒီဒီမှာတော့စားသောက်ခြင်းဟာရွေချက်ကဘာလို့လို့ဆိုတော့ကာမဂုဏ်ခံစားဖို့ပဲညစာကြီးစားတော့ပြီးတော့ဟိုတယ်ဒီမှာဆိုလို့ရှိရင်တော့ဒီလိုပဲကာမဂုဏ်ခံစားရတာပါပဲကာမဂုဏ်အားပြတာပါပဲညစာကတော့ဒါအမှန်ရှင်းစားပါတယ်ကောင်းမွန်တဲ့အစားအသောက်ကိုစားတော့ပြီးတော့ လူထုံးစာအရာပေါ့လေပြောကြတာပါလားဒါကြောင့်ညဇာမသာမှုဟာလောကီအာယုကံကိုပဲကက်ကူတာစိတ်ဝင်စားပြီးတော့ပေါ့လေဟွန်းစိတ်ဝင်စားသိပြီးညွတ်နေတာဖြစ်တော့အဇမသတိယသိခါဖို့ထင်းပြီးတော့မေထုံဆောင်ကြည့်ရလို့ရှိရင် ညစာစားဖို့ရှောင်နေမှလိုက်ဖြစ်ပါတယ်မရှောင်နိုင်လို့ရှိရင်လည်းမဖြစ်ပါဘူးဘာဖြစ်လို့လဲဆိုတော့သူကဒီကာမစိတ်ကိုအားပေးတာဖြစ်တော့အပြည့်မစရိယတိခါကိုဆောက်တည်ထားရဲဆိုလို့ရှိရင်ညပါတယ်ညစာပါရှောင်မှရှင်းတော့အမီးမောက်တဲ့ပြီးတော့လက်ဖြစ်ပါတယ် အာဟာရကောင်းရင်ကောင်းသလောက်လူတွေမှာဒီစိတ်ကြီးရှင်းထကြပါတယ်တော့အားလည်းအဲတော့တရားထုတဲ့ပုဂ္ဂိုလ်တွေကိုဖုံရကဆောက်တာဟာစိတ်တဘာဝကြတယ်ဆိုတော့သင်ရှားပါတယ်ဒီတော့အလုံးစုံလိုက်တယ်ဆိုလို့ရှိရင်ဒီဥဒ္ဒနာဝန္ဒနာသိက္ခာပုဒ်ဟာစိတ်စိတ်ကလည်းတရားအထုမျိုးမှာအရှင်ရရရခြင်း နှစ်လောကီအာယုကာဝစိတ်စိတ်ပေါ်ဝင်စားဖို့ဝင်စားရအောင်ဝင်ချုပ်ကြည့်ပြီးတာဖြစ်ချင်းဆိုတဲ့အကျိုးလိုရနိုင်တယ်ဆိုတာကိုအဲဒါပတ်ဖို့ပါပဲဒီတော့သတ်ရှိပြီးမှခေါ်တဲ့ယောဂလည်းပြန်ရတယ်စိတ်ကိုက နိမ့်မဲ့ဆိုပါတယ်စိတ်နိမ့်မဲ့တယ်ဆိုတာကစိုက်ရှင်းတဲ့နိမ့်မဲ့မျိုးပေါ့ကံကုန်ပဲဥပ္ပိနေတဲ့နိမ့်မဲ့ကိုနိမ့်မဲ့လို့ပြောပါတယ်ဒါလှပ်ပြလို့ဆိုတာလည်းပဲဒါလည်းပဲကံကုန်ပဲနေဥပ္ပိနေတဲ့အဲသဘောပါပဲဒီတော့မြင်လို့လည်းတော့လည်းသာပါဆံငနာနာပါတော့ဒီရှိနေတယ် ဆရာရဲ့သာသုတ္တရေနမဟာဒေနအဲ့ဒါလေးလည်းပဲသူလည်းပဲကောင်းလို့အားထုတ်တဲ့သဘောပါပဲရှင်ဘုရင်ကပိုက်ဆံပေါ်တယ်ပိုက်ဆံတရားရင်းသိရှိတယ်ဒီရှင်ဘုရင်ကလည်းဒီတော့ကောင်းလို့၅ပါးကိုဖန်တီးနေတာဖြစ်တော့ကောင်းလို့၅ပါးပေါ်မှာတရားဖြစ်နေတဲ့နေရာနဲ့ရှင်းတယ်ပြည့်အောင်အားလည်း အကျိုးပတ်နေတဲ့ပုဂ္ဂိုလ်ကြီးကိုရာကျေလိုလိုလက်ခံထားလို့ရှိရင်တာဝန်ငါးပါးကိုလည်းလက်ခံထားရရောက်ပါတယ်။ဒါကြောင့်အဲ့ဒါလည်းပဲကာမကိုအားပေးတဲ့အဲသဘောကိုပေါ်လို့ကျောင်းပါကျောင်းလို့ရှိရင်ဘုရားဥဒ္ဒရာဘုရားသိက္ခာကိုဆောက်လို့ပေါ့လေ။အဲဒီဒီလိုလည်းအကျိုးရပါတယ်။အဒီဒီအကျိုးရကိုတော့ဘုရားရဲ့ကျေးဇူးကြောင့် ဒီတော့အခုပြောခဲ့တဲ့ဟောတဲ့သိက္ခာပုဒ်တွေကိုခြုံပြီးတော့စဉ်းစားလိုက်တယ်ဆိုလို့ရှိရင်ရိုးရိုးဥစ္စာတွေကအထူးသဖြင့်အခုလိုစိတ်ကံရမလားပေါ်တဲ့အာရုံကိုမလွတ်အောင်ဆွဲရတော့ရှိမှနေတဲ့အခါမှာမဖြစ်ခဲ့တဲ့ထိရတဲ့အကြည့်ကိုများသင်ရှားစွာပေါ်လာတဲ့ဆိုလို့ရှိရင်ကိုယ်ခိုင်ခါးရဲ့ယောဂီဆိုတဲ့အရင်နဲ့မဟုတ်ပါဘူး အဲ့ဒီစိတ်ရကိုသံဃာစိတ်စိရိတတနာစိတ်ပြပါပဲဟိုဒါရီကတော့ကိုယ်ရတော့ရှင်းပြရမယ်စိတ်တွေဟုတ်ပါဘူးအတူတူစိတ်သားကိုပြောရမယ်ဆိုလို့ရှိရင်အဲခံစားရတဲ့စိတ်ရနေရာမှာပေါ့စိတ်စားစိတ်ရတဲ့ဟိုစိတ်ကြီးကိုသုံးဖို့ခိုင်နေတယ် ကြီးလေးကျယ်ကျယ်အလှကျယ်ရောဒီတော့ကာယစီဆိုကြည့်ဖို့ဆိုရတာကိုယ်ကာယအဲ့ဒါကြီးအားလုံးဆုံးကြည့်လို့ရှိရင်ဒီလိုကသူအချင်းသတ္တလောကစိတ်ကိုဘောတယ်သူကတွေးဆောင်ဆရာရောလို့ဆိုပြတဲ့အရာတွေဟုတ်လို့အဲ့ဒါတွေကိုရှင်းပါးပြီးတော့တောက်ကြည့်ရတာ ဆေဝတိကဆုပ်ယူတဲ့အခါမှာတော့ရှောင်ရပါတယ်ဆိုတာလည်းလည်းသာပါတယ်။ရှောင်မှပုံပြီးတော့ပေါင်းတယ်ဆိုတာလည်းလည်းသာပါတယ်။လုံးဝမသိနိုင်ဘူးဆိုလို့ရှိရင်မသိနိုင်တဲ့ကိစ္စဘုကကျိုးသွားတယ်ခေါ်ပါတယ်။ကျိုးတက်သွားတယ်သိရှိသွားတယ်လို့ခေါ်ပါတယ်။တချို့သိက္ခာဘုရားကျတော့လုံးဝကျိုးတာမဟုတ်ဘူးလေလို့ ညှို့တဲ့သဘောနဲ့ဖြစ်တာပဲခုနကဥစ္စာကဘယ်လိုလဲသိတာကိုပါရှင်ရီကိုအမှုအဖတ်တွေမပါရအောင်သိတော့ရတယ်ပါလို့ရှိရင်ဒီဒီလိုက်ကျိုးလိုက်မထားပဲနဲ့ဆောက်ရလို့ရှိရင်လည်းညှို့တယ်ဒါတော့သတိဝတ္ထုတို့ဒီလိုကြားတဲ့ဆရက်တွေပေါ်နေတော့ ယောဂကိုပြုရတဲ့ဆောက်ရမယ်ဆိုရင်လည်းဒါလည်းစိတ်ထားကိုကျိုးတယ်ကျိုးသွားတယ်မဟုတ်ဘူးကျိုးတယ်ဆိုတော့သူတို့ကရှင်းရှင်းနဲ့ပြုရတဲ့အစာတွေကသာရရှင်းနဲ့ပြုရရတယ်ဆိုတော့လုံးဝစိတ်ထားကိုကျိုးသွားတယ်မဟုတ်ဘူးလေလို့ကျိုးလို့ကျိုးသွားတယ်ပြီးတဲ့စိတ်တွေမှာစိတ်တွေများပါ ပြီးတဲ့အခိုင်အမာကျိုးသွားလို့ပြီးနိုင်တဲ့အခိုင်အမာကျိုးသွားလို့ဆိုလို့ရှိရင်အဲ့ဒီအခိုင်အမာလုံးဝအတူမတည်နိုင်တော့ဘူးလုံးဝမကျိုးလို့လည်းလို့ညှို့သွားလို့ရှိရင်အဲ့ဒီအခိုင်ကအတိပါဖုံးမှုဆုံးရလို့ရှိတော့ဘူးသဗ္ဗနာရှိကိုရဲ့အားလည်းအတူတူဖြစ်တာပါပဲဒါကြောင့်သမာဓိသိက္ခာပညာသိက္ခာခေါ်တဲ့ဒီတရားစရာများအပြည့်ရော ဒီရွှေရွှေနဲ့စာကြပတ်ဆင်လို့ရှိရင်ရတယ်လည်းရှိရင်ဒီလောက်ကျိုးဖို့အတွက်ဒီလောက်ကျိုးကျိုးဖို့အတွက်သိရရှိတယ်ဆိုတော့ဘုံပေါ်လာနေပြီးတော့ဒီလောက်လေးလေးကြီးချင်းရှိပြီးတော့အထက်ကျတယ်အရေးကြီးပါတယ်ဒီပြောရတဲ့ဒီလောက်ပါယဟန်ဒီလောက်ဖြစ်ဖြစ်လူဒီလောက်ဖြစ်ဖြစ်ပါတယ် ဆန္ဒစိတ်စတဲ့လိုက်ပါလေအယံဇာနာစာရဲ့အယံစာသုံးမျိုးဖွဲ့တော်တယ်ဆိုတာသောက်ခြင်းတွေဆန္ဒခတ်ပြုတ်ခတ်ရုံလို့စိတ်တက်ကလည်းမခိုင်မခန့်ခတ်ရုံလို့ခတ်ပြုတ်လို့ပြီးတော့ကြောင်ကြီးလေးရဲ့ရာရဲ့ဆောင်ရွက်ဖို့ရာအတွက်ရေးရဲနဲ့စတိရလည်းခတ်ပြုတ်လို့ဆိုရုံလို့သင်္ကြန်လို့တရားကလည်းခတ်ပြုတ်လို့ခတ်ပြုတ်လို့ဆိုတော့ အဲဒီခန္ဓာစိတ်ကဝိရိယဒီမတခေါ်တဲ့ကျွတ်တဲ့တရားတွေကိုဖောက်ပြရတဲ့ဒီလားအညာသားရဲ့မှာပါပါတယ်အဲဒီကောကခန္ဓာစိတ်ရဲ့အရာရဲ့အလေလက်စားစားဆိုလို့ရှိရင်တော့အဲ့ဒီတရားတွေဖြစ်စီတဲ့ဖောက်ပြရတဲ့ဒီလားအလေလက်လက်ဒီပါဒီလားလို့ခေါ်ပါတယ်သစ္စာအားကောင်းတဲ့ ာဏလည်းဖြစ်တာပါတကယ်ကိုသီလပြည့်စုံတဲ့ဌာနတကယ်ပဲစိတ်ပါတော့ရှိရတယ်တကယ်ပဲရေးရေးရှိရတယ်ရှင်ရှင်တော်ကြီးကလည်းပြည့်ဝတယ်အဲ့ဒီတရားလေးကိုဆက်တဲ့ခါကလည်းအဲဒီနေ့ကတည်းကဆောက်ရည်ဒီလောက်ဆိုလို့ပဏိတအမြတ်ကားလို့ဆိုပါတယ် ဖောက်ပြရတဲ့အချိန်လိုတော့သူကစတင်လာတဲ့ပါဖို့လည်းပဲဒီရဲ့ဆန္ဒစိတ်ကိုလေးကဒီလိုကြားလို့ရှိနေတယ်လို့ပါလေ။ဒီနေ့အဖြစ်ရှင်ရခြင်းရဲ့ရတဲ့သဘောနဲ့အောက်ဉာဏ်လာဟာအញ្ញသာဉာဏ်ပေါ်တယ် ကောင်းမှုတွေရဲ့အကျိုးရနေတဲ့သဘောနဲ့ထောက်ပြီးဒီလားရုပ်ဒီမှာအမြဲတမ်းခေါ်တယ်။ဒီလိုဒီလားမျိုးဆိုတာမျိုးဟာကြည့်တိုက်တဲ့ကြည့်တိုက်တဲ့အရာပဲအသိစိတ်ကနေပေါ်တယ်။သင်္ကြန်မြညာရေးကိုအမိပြုပြီးတော့ထောက်ပြီးဒီလားတော့ပဏိတကျင့်ရတဲ့ဒီလားလို့ခေါ်တယ်။ဒီနေရာကျ ငါကသီလနဲ့ပြည့်စုံပြီပဲအခြားအခြားဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကအဲ့ဒီလသီလနဲ့ပြည့်ပါပဓမ္မယုတ်ရတဲ့ဘောတရားရှိသူတွေလေကိုယ့်ကိုပြည့်စုံပြီးတော့ဒီရားကိုရှုပ်ချတဲ့အနေနဲ့စတယ်လို့ဒီကိစ္စကြီးကြီးရဲ့ဒီလာကသီလအညာသာဒီမှာတော့ စိတ္တမလူရဲ့လောကီသီလကတော့ပြည့်စုံတယ်လို့ခေါ်ပါတယ်။လောကုတ္တရာထဲမှာစိတ်ထဲမှာပါတဲ့သီလကတော့ပရိသတ်သီလလို့ခေါ်ပါတယ်။ဒီလိုရဲ့တာယာတောင်းတဲ့အနေနဲ့ဘဝရဲ့ဘောကဘောကသမတိဘောကသမတိ ဝါပြည့်လို့ဆိုတဲ့ရှိတဲ့ရှိလို့ဟုတ်ပါအဲဒီအကျိုးပြောပြီးတော့ဆောက်တည်တဲ့ဒီလားဒီလားသင်္ကြန်သားဒီလားလို့ဆိုရတယ်မိမိအတွက်ဝါသင်းကလုံးဝဒီအတွက်သူ့ပြီးတော့ဆောက်တည်တဲ့ဒီလားတော့မိရှိမှအလေကဒီလားလို့ဆိုပါတယ်အာလောကတော်များရဲ့လုံရောက်ရေးကိုရှေ့ရှုပြီးတော့ဆောက်တည်တဲ့ ပါရမီသီလကကြီးရဆုံးပါတယ်အဲဒီသီလကတော့တရားလုံးသံဃာမှာလည်းဖြစ်နေတဲ့သီလကောင်းဆုံးအမှုရဲ့သီလသီလကြောင့်လည်းတော့ပြောမယ်ဆိုအများကြီးပါပဲဆက်လက်ပြောကြမှာပါပဲသီလမှာအညာသာအလသာအမြင့်သာသုံးရုပ်ပဲတော့ဒါလည်းဒီလိုတဲ့နေရာမှာလည်း တိလဆွဲတယ်ဆိုရင်လည်းရပါတယ်။သာနာစိတ်ဝိရိယအမန္တကြွရတဲ့ဘောလုံးပြုလို့ရှိရင်ရှင်ကအလယ်လဆိုလို့ရှိရင်ပရိသတ်ဒါနသရဖြစ်တဲ့သာနာပြုလို့ရှိရင်တော့ပရိသတ်ဒါနကိုခွဲကြရပါတယ်။အဲဒီရှင်ကခွဲတယ်လို့ပြီးတော့ခွဲရတယ်လည်းဖြစ်နေပါတယ်ဆိုတော့ဒီတော့ဒါနလည်းပြုပြီး ဒီလာတွေဆောက်ပြီးဆောက်ပြီးကိုယ်တိုင်းတိုင်းကိုဘောအညာသာတဲ့အလကားတော့မဖြစ်သေးဘူးလေဒီရခြင်းအစီကိုဆောက်တည်ရခြင်းအစီကိုဒီရတဲ့ဒါနဖြစ်ဖို့လေဒီရတဲ့ဒီလအနိကဒါနဒီလဒီလဖြစ်ဖို့ဆိုတာသိရတဲ့ဆိုတာသဘောပေါက်လာပါလေ ကုလသီလဟာကုသိုလ်တရားတွေရဲ့အစတနည်းအားဖြင့်ကုသိုလ်ကုသိုလ်တရားတွေရဲ့ခံရတဲ့ကိုဖြစ်တယ်လို့ပြောတော့ပါတယ်အစာလည်းမရှိနေတဲ့ပုဂ္ဂိုလ်တွေဟာအစာသာသိနေရခံရဖို့ဖြစ်ရတယ်ခံရကောင်းနေလေခံရခြင်းနေလေလိုအပ်တဲ့အာဟာရပစ္စည်းတွေစာရည်ထည့်ရတာမျိုးတွေပါပဲ အနာစာရည်ရှိတဲ့ခါလေးဆိုလို့ရှိရင်ဟာရတော့ဝါရတော့သင်္လာသက်တာပါလေ။ဒါတော့အဲ့ဒီလိုအနာစာကျင်းပြီးတော့လုံလောက်တဲ့ခါလေးလည်းပါဩဇာတရိုးရိုးတဲ့အခါကြီးဆွေးရလို့ရှိရင်အဲ့ဒီဩဇာတကြီးကဘုရုံးပြန်လာပြီးတော့ဒီပရိသတ်ရူပသမဏကိုဟို ကောင်းမြတ်ရုပ်ရှင်တွေပေါ့ရုပ်ဖြစ်တွေပေါ့အာရုံဖြစ်တဲ့ရုပ်ဖြစ်တွေပတ်ရှင်တဲ့ရုပ်ဖြစ်တွေဝါရှိတဲ့စိတ်ရုပ်ဖြစ်တွေကျမ်းမာတဲ့ရုပ်ဖြစ်တွေကြည်လေးတဲ့ရုပ်ဖြစ်တွေလက်ဆတဲ့ရုပ်ဖြစ်တွေပေါ့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေတယ်လို့ပေါ့ဆိုတူလေဒီလက်ရုပ်ကနေပြီးတော့ဒီကပြည့်တယ်လား သမာဓိကဆူရသိက္ခာကြီးပြောရလို့ရှိရင်အဲ့ဒါတွေကဒီနေ့ဒီသမောဇတရားဩဇာကြီးဖြစ်ပြီးတော့အဲ့ဒီတရားဩဇာကြောင့်စိတ်ဖြစ်ပြီးသမဏတကုရဲ့စိတ်ဖြစ်ပြီးဟိုသမဏပြေဝရဲ့စိတ်ဖြစ်ပြီးသမဏကြည်ရဲ့စိတ်ဖြစ်ပြီးသမဏစัจ္စတ္တစိတ်ဖြစ်ပြီးသူရတဲ့စိတ်ဖြစ်ပြီးဖြစ်လာလို့သိကြပါလေ အာရတဲ့မှာပါရင်ဩဇာတကြောင့်ရုပ်စိတ်တွေဖြစ်ခလုံးကဆင်းလို့ဆင်းလိုက်တဲ့အခါအာရလည်းရုပ်စိတ်တွေဖြစ်တယ်လို့ဒီကခံတဲ့ပုဂ္ဂိုလ်တွေသမာဓိရှင်နဲ့ဆင်းလိုက်လို့ရှိရင်သမာဓိရှင်ရဲ့အချိန်နဲ့ရုပ်စိတ်တော်စိတ်တွေကသူလူဆိုင်ရာကြီးဖြစ်တတ်ပါတယ်။အောင်းဝယ်ပေါ်တော့ဖြစ်တတ်ပါတယ်။ဒီလိုမျိုးကကုသီကခံရဲ့ဘောလို့ အထူးကောင်းလို့ပြီးတော့သိတဲ့သမာဓိတိကပညာသိက္ခာကြောပြီးတော့ပြောလို့ရှိရင်တော့ဟိုတိဋ္ဌာဘာဝနာတရားရယ်ဒါတွေအားရရနေပြီးတော့အဲဒီမှာတခါဩဇာကြီးပြီးတော့သမဏကိုပူဇော်ကြောင်းတဲ့အစိတ်စိတ်တွေပတ်သက်တဲ့စိတ်စိတ်တွေဒီလိုနဲ့စိတ်စိတ်တွေလမ်းထားတဲ့စိတ်စိတ်တွေပေါ့သမဏအစိတ်နဲ့စိတ်စိတ်တွေပေါ့စိတ်ကိုပူဇော်ကြပါလို့ဆိုတဲ့ဒီလိုကြီးအဆုံးသတ်လိုက်ပါတယ်